အခန်းကြီး66အငယ်1မှ4ထာဝရဘုရားမိန်တော်မူသည်ကားကောင်းကင်ဘုံသည်ငါပလင်ဖြစ်၏မြေကြီးသည်ငါခြေတင်ရာခုံဖြစ်၏အဘယ်သို့သောဗိမာန်ကိုငါအဖို့တိဆောက်ကြမည်နီအဘယ်အရက်သည်ငါကျင်းကိုရာအရက်ဖြစ်မည်နီဤရာလုံးစုံတို့သည်ငါကိုယ်တိုင်ဖန်ဆင်းသောကြောင့်ဖြစ်ကြ၏စိတ်နှိမ်ချခြင်းနှလုံးကြေကွဲခြင်းငါစကားကြောင့် တုံ့လုံချင်းရှိသောသူကိုသာငါကြည့်ရှုမည်တဖန်မိန်တော်မူသည်ကားနွားကိုတတ်သောသူသည်လူကိုတတ်သောသူနှင့်တူ၏တိုးတငယ်ကိုရစ်ပူဇော်သောသူသည်ခွေးလေပင်ကိုဖြတ်သောသူနှင့်တူ၏အလူဒါနကိုလှူဒန်းသောသူသည်ဝက်သွေးကိုလှူဒန်းသောသူနှင့်တူ၏လောဘံကိုမိရှို့သောသူသည်ရုပ်တုကိုကောင်းချီးပေးသောသူနှင့်တူ၏အကယ်စင်စစ် ထိုသူတို့သည်မိမိအလိုရှိရာလမ်းကိုရွေးကြ၏။မိမိဆိုးညစ်သောအမှုတို့၌မွေ့လျော်ကြ၏။ငါသည်လည်းသူတို့အဘို့ဘေးဥပဒ်များကိုရွေးမည်။သူတို့ကြောက်သောအမှုကိုရောက်စေမည်။အကြောင်းမူကား၊ငါခေါ်သောအခါအဘယ်သူမျှမထူး။ငါပြောသောအခါသူတို့သည်နားမထောင်ကြ။ငါ့မျက်မှောက်၌မကောင်းသောအကျင့်ကိုကျင့်၍၊ငါမနှစ်သက်သောအရာကို ရွေးယူကြ၏အငယ်9မှ17သာရဖျား၏နှုတ်ကပတ်စကားတော်ကြောင့်တုန်လှုပ်သောသူတို့စကားတော်ကိုနားထောင်ကြလော့တင်တို့ကိုမုံ၍ငါနာမကြောင့်နှင်ထုတ်သောဤကိုတို့ကငါတို့သည်တင်တို့၏ဝမ်းမြောက်ခြင်းကိုမြင်ရကြမည်အကြောင်းသာဝရဖျားသည်ဘုံပွင့်တော်မူစေတည်းဟုပြောတတ်တော်လဲရှက်ကြောက်ကြလိမ့်မည် မြို့၌အုပ်အုပ်ကြက်ကြက်သောအတန်ဗိမာန်တော်တဲကထွက်သောအတန်ရန်သူတို့အားအကျိုးပြစ်ကို ပေးတော်မူသောသာဝရဖျား၏စကားသံပေသည်ဇီးအောင်သူတို့သမီးသည်တားဖွာခြင်းဝေနာကို မခံမီတားကိုဖွာ၏ဝေဒနာခံခြင်းမရောက်မီတားယောက်ျားကိုမြင်၏ထိုသို့သောအမှုကိုအဘဲသူသည်ကြားဘူးသည်ထိုသို့သောအမှုတို့ကိုအဘဲသူသည်မြင်ဘူးသည် တိုင်းနိုင်ငံကိုတနေ့ချင်းတွင် ဖွာတတ်သလောပြည်သူပြည်သားအပေါင်းတို့ကို တပြိုင်နက်ဖွာတတ်သလောဇီးအုံတို့သမီးသည်သားဖွာခြင်းဝေဒနာကိုခံအံ့ဆဲဆဲတွင်သားများကို ဖွာမြင်ပါသည်တကားသားဖွာမိအကြောင်းကိုငါသည်စီရင်ပြီးမှ မဖွာစေဘဲနေရမည်လောဟုသာဝရဖျားမေးတော်မူ၏ငါသည်ပရိတရိပေးပြီးမှ မဖွားနိုင်အောင်ချုပ်ထားရမည်လောဟုသင်၏ဘုရားသခင်မေးတော်မူ၏ယေရုရှလင်မြို့ကိုချစ်တော်သူအပေါင်းတို့သူနှင့်အတူဝမ်းမြောက်ရွှင်လန်းကြလော့ယေရုရှလင်မြို့အတွက်စိတ်မသာညှီးတွားသောသူအပေါင်းတို့သူနှင့်အတူအလွန်ဝမ်းမြောက်ကြလော့တို့ပြုလျင်သူ၏ချမ်းသာခြင်းသားမြတ်ကိုစွ၍ဝါကြလိမ့်မည်သူ၏စည်းစိမ်ကြွယ်ဝခြင်းအထက်ကထုတ်ယူ၍ မွေလျော်ကြလိမ့်မည်အငယ်၁၂မှ၁၉ထာဝရဘုရားမိန်တော်မူသည်ကားမြစ်ကဲ့သို့ချမ်းသာကို၎င်းစီးသောရေကဲ့သို့တပန်းအမျိုးသားတို့၏စီးစိမ်ကို၎င်းယေရုရှလင်မြို့သို့ငါရောက်စေမည်တင်တို့သည်သားမြတ်ကိုဆွ၍ခါ၌ချီခြင်းဒူးပေါ်မှ မြူခြင်းကိုခံစားရကြလိမ့်မည်အမိသည်သားငယ်ကိုနှစ်သိမ့်စေတကဲ့သို့ သင်တို့ကိုငါနှစ်သိမ့်စေမည်ယေရုရှလင်မြို့၌ချမ်းသာရကြလိမ့်မည်ထိုတို့တွေ့မြင်သဖြင့်သင်တို့၏နှလုံးသည်ရွှင်မြူး၍အယိုးတို့သည် စိမ့်လန်းသော အပင်ကဲ့သို့တန်ကြလိမ့်မည်သာရဖျား၏လက်တော်သည်လည်းကျွန်တော်တို့အား၎င်းအမျက်တော်သည်ရန်သူတို့အား၎င်းထင်ရှားလိမ့်မည်ကြည့်ရှုလောသာရဖျားသည်ပြင်းစွာသောအရှင်အားဖြင့်အမျက်တော်ကို၎င်း မီးရှံအားဖြင့်ဆုံးမတော်မူခြင်းကို၎င်းထင်ရှားစွာ ပြခြင်းဟာလေပွေကဲ့သို့သောယထာတော်တို့ကို စီး၍မိကဲ့သို့ကြွလာတော်မူလိမ့်မည်။သာရဖျားသည်မိနှင့်ဓာအားဖြင့်လူတော်အပေါင်းတို့ကိုအပြစ်ပေးတော်မူ၍သာရဖျားကွမြတ်တော်မူသောသူတို့သည် များချလိမ့်မည်။တဖန်မိန်တော်မူသည်ကားဝက်သားကြွက်သား ယွန်ရှာဘွယ်သောအရာကိုစားလျက်ဥယင်တို့တွင် အလယ်၌ရှိသော သူတယောက် နောက်သို့လိုက်၍မိမိတို့ကိုတန်ရှင်းစင်ကြယ်စေသော သူတို့သည်တပြိုင်နက်ပျက်စီးခြင်းသို့ ရောက်ကြလိမ့်မည်သူတို့၏အကျင့်တို့ကို၎င်း အကျံအစီတို့ကို၎င်းငါတိ၏အငယ်၁၈မှ21အချိန်တန်မှဘာသာစကားခြားနာသော လူအမျိုးမျိုး အပေါင်းတို့ကို ငါစည်းဝေးစေသဖြင့်သူတို့သည်လာ၍ငါဤဘုံကိုဖူးမြင်ကြလိမ့်မည်ထိုသူတို့တွင်အလံကိုငါထူမည်ဘေးလွတ်သောသူတို့ကိုတာရှုပြီးဖုလပြီးလေးလက်နက်ကိုတုံးတက်သောလူဒပြီးတုပလပြီးယာဝန်ပြီးမှဆ၍ငါဤနာမကိုမကြားငါဤဘုံကိုမမြင်ဝေးစွာသောတကြွတနိုင်ငံအရတ်တို့စေလွတ်သဖြင့် တပန်းအမျိုးသားတို့တွင်ငါ၏ဘုံကိုဟောပြောကြလိမ့်မည်။ဤဒေလအမျိုးသားတို့သည်စင်ကြယ်သော ဖလားစသည်တို့နှင့်ပူဇော်တကာကိုဗိမှန်တော်သို့ ဆောင်ခဲ့တဲ့ကဲ့သို့ထိုသူတို့သည်တင်တို့၏ညီကိုအပေါင်းကိုမြင်းယထာထန်းစဉ်မြဲကလအုပ်ပေါ်မှတင်၍သာဝရဖျားအားပူဇော်ဖို့ရာခတ်သိမ်းသောအပြည်ပြည်တို့မှ ငါဤတန်ရှင်းသောတောင်ယေရုရှလင်မြို့သို့ဆောင်ခဲ့ကြလိမ့်မည်ဟုသာရဖျားမိန်တော်မူ၏ထိုသူအချို့တို့ကိုငါရွေးယူ၍ယေပရောဟိအရာနှင့် လေဝိလူအရာ၌ခံထားမည်ဟုသာရဖျားမိန်တော်မူ၏အငယ်22မှ24ငါဖန်ဆင်းသောကောင်းကင်သည်နှင့်မြေကြီးတည်တည်ငါရှိ၌တည်တကဲ့သို့ င်တို့၏အမျိုးအနွယ်နှင့်သင်တို့၏နာမသည်လည်းတည်ရလိမ့်မည်ဟုထာဝရဘုရားမိန့်တော်မူ၏။လူသတ္တဝါအပေါင်းတို့သည်ငါ့ရှေ့မှာ ကိုးကွယ်ခြင်းငှါလဆန်းနေ့နှင့် ဥပုသ်နေ့အစဉ်အတိုင်းလာကြလိမ့်မည်ဟုထာဝရဘုရားမိန့်တော်မူ၏။ထိုသူတို့သည်ငါ့ကိုပြစ်မှားသောသူတို့၏အသေကောင်များကို ထွက်၍ကြည့်ရှုကြလိမ့်မည်။သူတို့၏ပိုးသည်မသေနိုင်ရာ သူတို့၏မိသည်လည်းမငြိမ့်နိုင်ရာလူတော်အပေါင်းတို့၌ယွန်ရှာပွေဖြစ်ရကြလိမ့်မည်ဟု မိန်တော်မူ၏ပရောဖက်ဟေရှာယစီရင်ရေးထားသော အနာဂတ်ကျမ်းပြီး၏